ဒီနေ့ဒါကအခုသွားမယ်နေရတော့တကယ်တမ်းကတော့ဇန်လန်းကိုရအောင်ကိုသွားနိုင်တဲ့နီးနော်မေတ္တာကမ္မထမ်းနဲ့ဇန်ကိုရအောင်သွားတဲ့နီးအဲ့ဒီနီးကိုဒီနေ့အမေဖေတွေပေါ်မှာခြေခံပြီးတော့ဦးဇင်းတို့အဲ့ဒါကိုပွားမယ်နော်ကဲမျက်စိလေးမှိတ်အာယုံသိစောတော်ကအရက်ဆယ်မျက်နှာပို့တယ်ဆိုတာအဲ့ဒါကြတော့သူကကုစုရအောင်ပွားတဲ့နီး ရက်ဆက်မျက်နာတွေဖြန့်ဖြန့်ဖြန့်ဖြန့်ပြီးအဲ့လိုပွားတာကြတော့ကုစုတော့ရတယ် तू ကဇံရအောင်ကြတော့ तू အဲ့လိုလုပ်လို့မရဘူးဇံရအောင်သွားတဲ့နီးကြတော့ဦးဇင်းတို့တယောက်ယောက်ကိုစူးစိုက်ပြီးတော့ပို့ရတာအဲ့တော့ဦးဇင်းတို့ကတော့ဒီနေ့အမေရဲ့ပုံအဖေရဲ့ပုံကိုယူမှာပေါ့နော်ဒါကတော့ကုစုရအောင်လုပ်ရင်းနဲ့နောက်နောက်မှာကိုကဒီနီလန်းကနေဇံရအောင်ကျင့်ကျင်တယ်ဆိုရင်လည်းဒါ ကိုယ့်အကိုအမေဖြစ်ဖြစ်အဖေဖြစ်ဖြစ်တယောက်ကိုရွေးပြီးကျင့်လို့ရတာပေါ့နော်အဲ့တော့ဟိုတခုတော့ရှိတာပေါ့ကိုယ့်ရဲ့အမေဖေကကွယ်လွန်သွားပြီဆိုရင်တော့ဇံရအောင်ကျင့်တဲ့အခါကျတော့အမေဖေကိုကြည့်လို့တော့အဲ့လိုတော့မရဘူးသူကကိုကြည်ညိုလေးစားတဲ့ပုဂ္ဂိုလ်ဟိုတယောက်ယောက်ကိုကြည့်ရတာပေါ့နော်ရိုးရိုးပို့တာတော့ပို့လို့ရတယ်ဇံရအောင်လုပ်တဲ့အခါကျတော့ဆရာသမားဆိုရင်လည်းပြန်တော်မူပြီးသားဆရာသမားကိုအာယုံယူပြီးတော့သူကအဲ့လိုတော့မရတော့ဘူးလို့စာမားတော့အဲ့လိုပြတယ်နော်ကြောင့်မို့တက်ရှိထေချာမိဘဆိုရင်တော့ ဇံရအောင်ကျင့်ကျင်တဲ့ပုဂ္ဂိုလ်ကလည်းဒီမေတ္တာကမ္မထာနဲ့ကျင့်လို့ရတယ်။ကဲအဲ့တော့ကိုယ့်ရဲ့စိတ်လေးကိုအာယုံသိမ့်လိုက်ပါ။ညံလွာလေးချဣရိယာပုဂ္ဂိုလ်ပြင်ပါစိတ်တိုင်းကြအောင်ကောင်းကိုခြေလက်ဒီခါတိုင်းထားတယ်လို့ပဲစိတ်ကိုငြိမ်အောင်ထားအေးအောင်ထားကြည်အောင်ထားစိတ်ကလေးငြိမ်ပြီးအေးပြီးကြည်သွားပြီးဆိုတဲ့အခါကျတော့မှဦးဇင်းတို့အခုကဲကိုယ့်ရဲ့အမေရဲ့မျက်နှာကို ရှေ့ကိုယ့်ရဲ့ရှေ့တက်တဲ့မှာအာယုံယူလိုက်ကိုယ့်ရဲ့အမေရှေ့ကနေပြုံပြုံကြီးပဲအမေရဲ့မျက်နှာကြီးကိုထိုင်းနေတဲ့ပုံကိုအာယုံယူလိုက်ကိုယ့်ရဲ့ရှေ့မှာကိုယ့်ရဲ့အမေကသေပြီးသောအမေဖြစ်ခြင်းလည်းပဲဖြစ်ပါစေပါနော်အာယုံယူလိုက်ကိုယ့်ရဲ့အမေဖေရဲ့ဓာတ်ပုံတို့အဲ့ဒီသူ့ရဲ့ပြုံးနေတဲ့ပုံတို့အာယုံတစ်ချက်ယူလိုက်ကိုယ့်ရဲ့ရှေ့မှာ ပြုံးပြီးတော့ကြည်ပြီးတော့ကိုယ့်ကိုကြည်နေတယ်လို့အာယုံယူလိုက်ကိုကထိုင်နေတယ်အမေကငါ့ရဲ့ရှေ့မှာလာပြီးထိုင်နေတယ်အမေရဲ့ပြုံးရွှင်နေတဲ့မျက်နှာလေးကိုမြင်အောင်ကြည့်ပြုံးရွှင်နေတဲ့မျက်နှာလေးကိုမြင်အောင်ကြည့်ပြီးတော့အဲ့ဒီအာယုံလေးမပြောက်စေနဲ့ကိုယ့်ရဲ့အမေရဲ့မျက်နှာပုံလေးကိုအာယုံထဲမှာပေါ်လာအောင်ဖော်ကြည့်လိုက်အမေရဲ့မျက်နှာလေး ဆံပင်နေနော်မျက်နှာပုံရိပ်လေးကိုယ့်ရဲ့အမေရဲ့မျက်နှာပုံရိပ်လေးကိုပေါ်အောင်ဖော်ကြည့်လိုက်အာယုံထဲမှာဖော်ကြည့်ပြီးတော့အမေကျမ်းပါပါစေအမေကျမ်းပါပါစေအဲ့ဒီပုံလေးကိုအောင်ယူပြီးတော့ပို့ကိုယ့်ရဲ့အမေရဲ့ပုံကိုမပေါ်သေးဘူးဆိုရင်အရင်ဆုံးအာယုံပေါ်အောင်ယူပါပြုံးနေတဲ့ပုံလေးပေါ်လာအောင်ယူ ကိုယ့်ရဲ့အမေရဲ့ပုံလေးပြုံးပြီးတော့ကြီးနေတာလေးကိုမြင်အောင်ကြည့်အမေရဲ့အပြုံးလေးစိတ်ထဲမှာပေါ်ပြီးတော့ကြီးပြီးတော့အေးချမ်းတဲ့မျက်နှာလေးကိုသားသမီးပေါ်မှာအင်မတန်မှချစ်မြတ်နိုးတဲ့မေတ္တာ အားကြီးတဲ့မိခင်ရဲ့ကြည်လင်တဲ့ပုံလေးအေးချမ်းတဲ့ပုံလေးအဲ့ဒါလေးကိုကြည့် ကြည်ပြီးနေတဲ့အမေရဲ့ပုံလေးကိုကြည့်ပြီးတော့နော်အဲ့ဒီမှာအမေပုံရဲ့ဦးဇင်းတို့မျက်နာဒီနှာခေါင်းရဲ့အပေါ်ပေါ့နော်ဦးဇင်းတို့မျက်ခုံးနှစ်ခုကြားနေရလော်လေးကိုအာယုံလေးယူလိုက်အဲ့ဒီနေရာလေးလောက်ကနေဖမ်းပြီးတော့ဆိုရင်မျက်နှာတစ်ခုလုံးမြင်ရတာပေါ့အဲ့လောက်အာယုံမပြုတ်နိုင်တဲ့ကိစ္စမရှိပါဘူးမျက်နှာတစ်ခုလုံးအောင်ပြုတ်ပါ ပြုတ်ပြီးတော့အဲ့ဒီနေရာလောက်မှာအာယုံလေးလှမ်းပြီးတော့စူးစိုက်ထားပြီးတော့ပြုံးနေတာလေးနော်ပြုံးနေတဲ့အမေရဲ့မျက်နှာလေးအဲ့ဒီနေရာလေးလောက်မှာအာယုံလေးနဲ့လှမ်းစူးစိုက်ပြီးတော့ကြည့်လိုက်ကြည့်လိုက်ပြီးတော့အမေကျမ်းပါပါစေအမေချမ်းသာပါစေအမေဖေးရန်ကင်းပါစေ အမေကိုစိတ်နှဖျားကြမ်းမာလို့ချမ်းသာပါစေဒါပထမစတော့ကြမ်းမာရီကြမ်းမာပါစေချမ်းသာပါစေဘေးရန်ကင်းပါစေကိုစိတ်နှဖျားချမ်းသာပါစေဆိုပြီးတော့အကုန်ပို့တာပေါ့နောက်ကြတော့တစ်ခုပဲယူတော့မယ်အမေချမ်းသာပါစေ မိမိရဲ့ချမ်းသာပါသေးကြရင်အမေချမ်းသာပါစေအမေချမ်းသာပါစေကိုယ့်ရဲ့အမေရဲ့ပုံကိုအာယုံယူနော်စိတ်ထဲကအာယုံကမပြောက်စေနဲ့အာယုံပေါ်လာအောင်ဖော်လိုက်အပရိကာမနမိတ်လို့ခေါ်တယ်မေရဲ့အာယုံနမိတ်ကိုပေါ်လာအောင်ကြည်ပြီးပြုံးနေတဲ့အမေရဲ့မျက်နှာလေးကိုကြည်ပြီးတော့အမေချမ်းသာပါစေ အမေကျမ်းပါပါစေအမေကျမ်းပါပါစေစိတ်ကိုဘေးကိုလုံးဝမလွင့်သေးနဲ့အဲရှိကအမေရဲ့ပုံကိုပေါအောင်ကြည့်အမေရဲ့ပုံကိုပေါ်ပြီးတော့ညောင်ကြည့် မေချမ်းမာပါစေမေချမ်းမာပါစေစိတ်ကိုအဲ့ဒီမှာပဲစူးစိုက်ထား အယုံနဲ့အမေရဲ့ပုံကိုမပြောက်ပါစေနဲ့အမေချမ်းသာပါစေစိတ်ကိုဘေးကိုလည်းမလွင့်သေးနဲ့အဲ့ဒီပြုတ်ထားတဲ့အာယုံပြုတ်ထားတဲ့အမေရဲ့ကြည်လင်တဲ့အပြုံးပုံလေးကိုပဲသေးသေးချာချာစူးစိုက်ပြီးတော့ကြည့်ပြီးတော့အမေချမ်းသာပါစေအမေချမ်းသာပါစေဆိုပြီးတော့ပို့ ဖေဘာအယုံထဲမှာလုံးဝမအမေရဲ့ပုံကိုမပြောက်ပါစေနဲ့စိတ်ကဘေးကိုလွင့်သွားရင်အာယုံပြန်ဆွဲယူပုံပေါ်ပြန်ဖော်မေရဲ့ကြီးလင်းပြီးအေးမြနေတဲ့မျက်နှာပုံလေးပေါ်လာအောင်အာယုံယူကြည့်ပါစိတ်ထဲကနေပြီးတော့မေကိုမှန်းပြီးတော့အမေချမ်းပါပါစေအမေချမ်းပါပါစေအမေချမ်းပါပါစေ I am you. ကဲနောက်ထပ်အဖေရဲ့မျက်နှာပုံကိုတစ်ခါထပ်အာယုံပြန်ယူမယ်အဖေရဲ့ပြုံးရွှင်ပြီးတော့နေတဲ့မျက်နှာလေးအာယုံယူကြည့်ပါမိမိရဲ့ရှေ့မှာအဖေလာပြီးတော့ထိုင်းနေတဲ့ပုံလေးထိုင်းနေတဲ့ပုံလေးကိုအာယုံယူလိုက် ထိုင်းနေတဲ့ပုံလေးအာယုံယူပြီးတော့ပြုံးနေတဲ့အဖေရဲ့မျက်နှာလေးကိုသေးသေးချာချာကြည့် ပြုံးနေတဲ့မျက်နှာလေးအာယုံယူပြီးတော့အဖေချမ်းပါပါစေအဖေချမ်းပါလို့ချမ်းသာပါစေအဖေဘေးရန်ခတ်သိမ်းအင်းငိမ့်ပါစေအဖေဒေါသခတ်သိမ်းအင်းငိမ့်ပါစေအဖေဆင်းရဲခတ်သိမ်းအင်းငိမ့်ပါစေ နှလုံးစိတ်ဝမ်းအေးချမ်းပါစေအေးပြီးကြည်ပြီးနေတဲ့စိတ်ကလေးနဲ့ပြုံးရွှင်နေတဲ့ဖခင်ရဲ့အပေါ်မှာကိုယ့်ရဲ့အဖေရဲ့အပေါ်မှာအဖေချမ်းပါပါစေအဖေချမ်းပါပါစေအာယုံကိုမပြတ်စေနဲ့ မိမိရဲ့စိတ်အာယုံနဲ့မှာအဖေရဲ့ပုံကိုအာယုံယူစာကသာတော့စိတ်ကအာယုံယူကသာဆိုတော့ယူနေကြမဟုတ်တော့ပေါ်သလိုမပေါ်သလိုအာယုံနာပြုတ်ပြီးတာပို့တာပို့ကိုယ့်ရဲ့အမေဖေးရှေ့မှာထိုင်နာကြီးထိလုံးလို့မရဘူးဆွဲယူလို့အာယုံကနှလုံးသွင်းလို့မရဘူးဆိုရင်လည်းပေါ်လာတဲ့အာယုံကိုအဖေမေရဲ့မျက်နှာပုံလေးပေါ်လာဖို့ပဲအရေးကြီးတာပေါ်လာတဲ့မျက်နှာလေးကိုစူးစိုက်ပြီးတော့အာယုံထဲမှာ ပြုတ်နေတဲ့အဖေမေရဲ့ပုံလေးကိုအာယုံလေးယူပြီးတော့အဖေချမ်းပါပါစေအဖေချမ်းပါပါစေအဖေချမ်းပါပါစေ စိတ်ကိုဘေးကိုဘယ်မှမလွတ်ပါသေးနဲ့စိတ်ကိုတီးပြီးတော့အဖေရဲ့မျက်နှာပုံမော်ကိုတာအာယုံကိုညှော့ထားဒါဇန်လန်းကိုတက်မယ်ဆိုဒီနည်းနဲ့တက်ရပါတယ်တယောက်တည်းပဲအာယုံကိုစူးစိုက်ယူပြီးမှသမာဓိကိုဘေးကိုမပြန့်အောင် ဖေချမ်းမာလို့ချမ်းသာပါစေအဖေချမ်းမာလို့ချမ်းသာပါစေအဖေချမ်းမာလို့ချမ်းသာပါစေ ပို့ပါအာယုံကိုစူးစိုက်ပြီးပို့ပါဘေးကိုမလွင့်ပါစေနဲ့စိတ်ကိုဘေးမရောက်စေနဲ့ကိုယ့်ရဲ့အဖေရဲ့မျက်နှာပုံကိုပေါ်လာအောင်အာယုံယူယူယူယူပြီးတော့ပို့ပါအဖေချမ်းပါပါစေအဖေချမ်းပါပါစေအဖေချမ်းပါပါစေ ကျမ်းမာလို့ချမ်းသာပါစေ။ အာယုံနဲ့မှစိတ်ကိုအဖေရဲ့ပုံကိုမြင်အောင်ဆွဲယူကြည့်ပါဆွဲနိုင်လို့ကိုယ့်ရဲ့ရှေ့မှာထိုင်နေတဲ့ပုံဆိုရင်ပိုကောင်းပါတယ်ကိုယ့်ရဲ့ရှေ့မှာကိုယ့်ရဲ့အဖေထိုင်ပြီးတော့ပြုံးနေတဲ့မျက်နှာပုံလေးကိုကြည့်အဖေချမ်းသာပါစေချမ်းသာပါစေချမ်းသာပါစေ စိတ်ကမျက်နှာပုံလေးပေါ်မှာအာယုံကိုစွတ်စိုက်တင်ထားပြီးတော့ကျမ်းမာပါစေဖေကျမ်းမာပါစေဖေကျမ်းမာပါစေဖေကျမ်းမာပါစေ ဖြည့်ချမ်းပါပါစေ။ အာယုံနဲ့မှစူးစိုက်ပြီးတော့ကိုယ့်ရဲ့အဖေရဲ့ကြည်လင်နေတဲ့မျက်နှာလေးကိုသေချာကြည့်အာယုံယူအဖေချမ်းသာပါစေအဖေချမ်းသာပါစေ မိဘဂျေဇုဆက်တဲ့နေ့အနေနဲ့ဒီနေ့အမေရဲ့မျက်နှာဖေးရဲ့မျက်နှာအာယုံထဲမှာပေါ်ကြည့်ပြီးတော့တယောက်ချင်းတယောက်ချင်းတစ်လှည့်စီရှုလို့လည်းရပါတယ်အမေဖေးပုံကိုတစ်လှည့်ရှုလိုက်အမေပုံကိုတစ်လှည့်ရှုလိုက်ဖေးပုံကိုတစ်လှည့်ရှုလိုက်ဒါကတော့ဂျေဇုဆက်နီးနေနဲ့ဇံရအောင်လုပ်တဲ့နီးဆိုရင်တော့အဖေဆိုအဖေတယောက်အမေဆိုအမေတယောက်ကိုပဲတည်တည်ချာချာ ယူပြီးတော့မှတခုတည်းနဲ့နေရောညရောသူကအဲ့လိုပွားရပါတယ်။သွားနေရင်လည်းအဖေရဲ့မျက်နှာအဖေချမ်းပါပါစေချမ်းသာပါစေ။အိမ်ရင်းနဲ့လျှောင်းရင်းနဲ့ထိုင်ရင်းနဲ့အဖေချမ်းပါပါစေချမ်းသာပါစေ။အမေရဲ့ပုံရိပ်ကိုယူထားတဲ့ပုံကလည်းသွားရင်ရိုင်ရင်ထိုင်ရင်လျှောင်းရင်အမေချမ်းပါပါစေ။အမေချမ်းပါပါစေ။ဣရိယာပုံသွားတိုင်းသွားတိုင်းမှာလာတိုင်းလာတိုင်းမှာထိုင်တိုင်းထိုင်တိုင်းအိတ်တိုင်းလှဲတိုင်းနော်။ အကုန်လုံးမိမချင်းကိုသူကမေတ္တာကမ္မထာနဲ့ဇာလန်းကိုတက်ချင်တယ်ဆိုရင်အမေဆိုရင်အမေအဖေဆိုအဖေတယောက်ကိုယူပြီးတော့အမေချမ်းပါပါစေအမေချမ်းပါပါစေအမေချမ်းပါပါစေအမေချမ်းပါပါစေဆိုစိတ်ကိုအမေဆိုရင်အမေတူးတဲ့မျက်နှာကိုယူပြီးတော့အမေရဲ့မျက်နှာပုံမှာကြည်လင်းပြီးတော့တောက်ပါဒါလည်းအင်းငိမ့်နေအောင် အဲ့ဒီပုံရိပ်ကိုအာယုံထဲကနေမှပျောက်မသွားအောင်ထိမ့်သိမ့်ပြီးတော့အဲ့ဒါလောက်ရပါတယ်အဲ့ဒါကလောက်ပါများလောက်ပါများလာတော့စိတ်ကအမေရဲ့ပုံရိပ်ကမျက်နှာရိပ်ဒီတခါတည်းဒီမျက်နှာရဲ့ကြီးနေတာတွေပါရည်နားရည်လေးတွေကဆိုထင်ထင်ရှားရှားကိုမြင်ပြီးနောက်ဆုံးရောက်တော့ကိုယ့်ရဲ့အမေရဲ့ပကတိမျက်စိမြင်တယ်ပကတိနဲ့မြင်ရတဲ့ကဲ့သို့ကိုနောက်ဆုံးတော့ထင်လင်းပြီးတော့ကြည်တောက်ပြီးတော့လာတယ် အဖေဆိုရင်လည်းအဖေရဲ့ပုံရိပ်အဲ့လိုအထိကိုကြီးတောက်ပြီးလာရင်အဲ့ဒါဇာလန်းသွားမဲ့ပရိကာမနမိတ်အဲ့ဒါတွေကောင်းကောင်းရတာပါပဲเนาะအခုအဲ့ဒါကြောင့်မို့မိမိတို့ဒါဂျေဇုဆက်တဲ့အနေနဲ့ဒီနေ့တော့ဒါအဖေရဲ့ပုံအမေရဲ့ပုံဒါနမူနာလေးလောက်ပဲဦးဇင်းတို့ရှုခိုင်းတာပါကိုယ့်အကူအိမ်မှာ နောက်နောက်ထပ်ပြီးတော့ပွားများတဲ့အခါမှာအမေရဲ့ ပုံမေတ္တာလေးပို့ခြင်းအမေရဲ့ပုံလေးကိုအာယုံယူပြီးတော့ပြုံးနေတဲ့ပုံလေးကြည့်ပြီးအမေချမ်းပါပါစေအမေချမ်းပါပါစေအဝေးရောက်နေလို့ကိုယ့်ရဲ့မိဘတွေချမ်းပါရေးမကောင်းမှုကြားတယ်ဆိုရင်ဒီနည်းနဲ့မေတ္တာပို့ပါအမေချမ်းပါပါစေအမေချမ်းပါပါစေအမေချမ်းပါလို့ချမ်းသာပါစေဆိုအမေရဲ့ပုံကိုကြည်လင်ပြီးတောက်ပနေတဲ့မျက်နှာလေးကိုပေါ်လာအောင်ထိဆွဲယူအဖေဆိုအဖေရဲ့ပုံး အဖေမေးအဝေးရောက်နေလို့ကျမကြီးမကောင်းဘူးကြားတယ်ဆိုရင် အာယုံကိုအဲ့လိုစူးစိုက်ယူပြီးသူ့ပုံကိုပေါ်အောင်လုပ်ပြီးတော့မှအမေအဖေအမေဆိုရင်လည်းအမေကျမ်းမာလို့ချမ်းသာပါစေအဖေဆိုရင်လည်းအဖေကျမ်းမာလို့ချမ်းသာပါစေဆိုပြီးတော့အဲ့ဒီလိုအာယုံစူးစိုက်ပြီးမေတ္တာပို့ရပါတယ်ပူလောင်ပြီးတောကဖြစ်ပြီးတော့နေထားထက်စာရင်အဲ့ဒါကိုကအဲ့ဒီစိတ်ကိုတည်ငြိမ်အောင်ထားပြီးတော့အဲ့ဒီလိုမေတ္တာဓာတ်ကိုလှုပ်လိုက်လို့ရှိရင်အဲ့ဒါကိုယ့်ရဲ့မေတ္တာစွမ်းအားကြောင့်အမေဖေတွေ ကျမ်းမာရေးပြန်ကောင်းတာတို့ဒါမျိုးတွေဖြစ်တတ်ပါတယ်ဦးဇင်းတို့အခုကျမ်းမာရေးမကောင်းတဲ့လူတွေအသက်ထံဖြစ်တဲ့လူတွေဖုံဖုံမေတ္တာပို့ပေးပါဖေရဆိုရင်ဦးဇင်းတို့အဲ့လိုပို့ရတာဓာတ်ပုံရှင်ဓာတ်ပုံလှမ်းယူကိုမမြင်ဘူးတဲ့လူဆိုရင်ဓာတ်ပုံလှမ်းယူပြီးမှသူ့ရဲ့ဓာတ်ပုံနဲ့ထိုင်ပြီးတော့မှ ကျမ်းမာပါစေချမ်းသာပါစေကျမ်းမာပါစေချမ်းသာပါစေသူ့ဓာတ်ပုံကြည့်ပြီးရင်အဲ့အာယုန်ထဲမှာအဲ့ဓာတ်ပုံကိုပေါ်အောင်ဖော်အဲ့ဓာတ်ပုံတွေကပုံတိုင်းအာယုန်ထဲမှာပေါ်လာအောင်ကြည့်ကြည့်ပြီးတော့မှ ကြမှာပါစေချမ်းသာပါစေဆိုလောက်ရတာပါကြောင့်မို့အခုအမေဖေးရဲ့ပုံကိုလည်းအခုအာယုံလေးထဲမှာကြည်ပြီးတော့ပေါ်လာအောင်အဲ့တိုင်ပို့ပါဒါအမေကြမှာလို့အမေကြမှာပါစေအဖေကြမှာပါစေကိုယ့်ရဲ့အမေဖေးကိုအဲ့ဒီလိုပို့ပါ